ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးတတ္တလူသာသနာပြုစခန်း၌9ရက်6လ69ခုနှစ်နေပိုင်းတွင်ဟောကြားတော်မူသောတရားတော်ဣခာယနောအယံဘိခဝေမေခောဒုက္ခဒေါမနတာနာအထင်ကမာယာဘိခဝေကိလေသာကိုချိုးဖဲ့ဖြည့်ဆည်းလျက်ရှိကြကုန်သော သူတော်ကောင်းပေါင်းတို့ဒုက္ခဒေါမနဒါနကိုဆင်းရဲရာခြင်းဒုက္ခသိဆင်းရဲရာခြင်းတည်းဟူသောဒေါမနတာတို့မှအထင်ကမာယခြုံငင်းရာလုံးကအရာမဲ့ကောဤပฏิဖြစ်ရှုမှရသောလမ်းသည်ဧကာယနောတခုတည်းသောလမ်းတစ်ကြောင်းတည်းသောလမ်းဒါလည်းတို့တတိပဌာနာတော့မှာပါတာပဲလေအဲ့တော့ကိုဆင်းရဲတဲ့ဒုက္ခ စိတ်ဆင်းရဲတဲ့ဒုက္ခကချုပ်ငြင်းခြင်းတဲ့ကတို့ဒီတတိနဲ့ပဲမှားရမှာလေကတခြားမရှိဘူးတဲ့ဤကရတော့တခုတည်းတော့လားတကြောင်နေတော့လားဆိုတာဒါတင်းနေလားမတော်ပဲလို့ဆိုလိုတယ်ဗျဟင်မှန်ပါဗျတို့ဖြစ်နေတဲ့ဒုက္ခလေတို့ကုသင်းမှုဒုက္ခတွေရောမဖြစ်ကြဘူးလားဖြစ်ကြပါလေဗျအဲကုသင်းမှုဒုက္ခဖြစ်လာရင်အဲ့ဒီဖြစ်နေတဲ့ဒုက္ခကိုချုပ်ငြင်းခြင်းတတိနဲ့မှာအဲမမှတ်ဘူး ပေးနေရင်အတ္တကိလမတာတဲ့တို့လက်ရဆိုနေမယ်ထင်တယ်မှန်ပါဗျာနေသာလိုလေးနေရင်လက်ဝဲဆုံးထင်တယ်ဟဲ့မှန်ပါဗျာကာမဒုက္ခမိကာဟင်အဲ့တို့ဆုံးတတိနဲ့မှမဝင်လို့ရှိရင်အစွန်နင်းမိမှာပဲနင်းမိမှာပါဗျာဟုတ်ဗျာတစ်ဖက်မို့တစ်ဖက်တော့နင်းမိမှာတယ်ဟဲ့မှန်ပါဗျာအဲ့တော့တို့ဒီဒုက္ခကခြုံငင်းခြင်းဒီတတိနဲ့သာကြောတဲ့ အဲတတိနဲ့ကြော်ရင်တော့တခါတည်းနဲ့အပြီးမသေးနိုင်ဘူးလားဘုရားသေးနိုင်ပါဗျာဟင်ဒီဒုက္ခဘောကကြည်ကြည်နတ်နာကြီးတို့ကြော်လွားနိုင်ရမယ်တဲ့ဗျာဟင်အဲ့တော့အဲ့ဒီဒုက္ခကလည်းဒုက္ခကြောင့်ဖြစ်တဲ့ဒုက္ခကတခါတည်းနဲ့ကြော်လို့ရတယ်ဗျဟင်ဒုက္ခကဖြစ်တဲ့ဒုက္ခတွေမရှိဘူးလားရှိပါဗျာဥမာမဲ့နာလို့ဖြစ်တဲ့ဒုက္ခဖြားလို့ဖြစ်တဲ့ဒုက္ခအဲ့ဒီဒုက္ခကြောင့်ဖြစ်တဲ့ဒုက္ခတခါတည်းနဲ့ပြီးတယ်ဗျာ မှန်လားပါဗျာသူ့မှာဟိုဒုက္ခကိုလိုချင်သူဘယ်နှယောက်ရှိတယ်တော့ရှိပါဘူးဗျာဟင်သူထဲမှာဒုက္ခကလိုချင်သူဘယ်နှယောက်ရှိတော့ရှိပါဘူးအဲဒုက္ခလိုချင်သူမရှိဘူးဗျာဒါရင်ဒုက္ခဆွဲလန်းသူကရှိသလားမရှိဘူးဗျာအဲ့တော့တို့ဖြစ်တုံးနေတယ်မှန်ပါပါဟင်ဖြစ်ပြီးတာနဲ့ပျောက်ပြီးပြီဒုက္ခကြောင့်ဖြစ်တဲ့ဒုက္ခတစ်ချက်သေးရဲ့အဲတကယ်လို့ဒုက္ခကိုလက်ခံတဲ့ပုဂ္ဂိုလ်သို့မဟုတ်ဒုက္ခကိုဒုက္ခထင်လို့လက်ခံတဲ့ပုဂ္ဂိုလ်ပေါ့လေ သူရွာထဲမှာရှိတဲ့ဒုက္ခမှန်သမျှကဒုက္ခကိုပဲဒုက္ခရောက်ဆောင်ထားတာသူဟိုမသိသွန့်ရတာကအဲ့ဒါဒုက္ခလားဒုက္ခပါဗျာဟင်ဒီကြက်သားဝဲသားစားရတာကြတော့ဒုက္ခပဲလားဟင်ဟာအာဒုက္ခပဲဒုက္ခပဲဘာလို့ညညအောင်ဒီလဲလားဘတော့ဟင်ဟင်ခင်ဗျဝဲသားကြက်သားစားရတာဒုက္ခဆိုလို့ရှိရင်မသားနဲ့ပေါ့ဗျာ အခုဒုက္ခလားဒုက္ခစားလို့ကောင်းတာဒီစားရတော့လေဟုတ်ကလားဒါဒုက္ခဆိုလို့ချင်းသူဒုက္ခဖြစ်လို့ရှိရင်သူကဖြစ်တဲ့ဟာဟိုအောက်ထွက်တော့တဲ့ဒုက္ခပဲဖြစ်ရမှာပေါ့ဗျာအနာကြီးတစ်ထောင်းလုံးတော့အောက်ကထွက်လာတယ်အဲ့ဒါဘုဒုက္ခလားအဲ့ဒါဘုဝဒကြတာကထွက်လာတာမဟုတ်လားမှန်ပါဗျာဟင်မှန်ပါတိုင်းတို့ဒီဝအဲကြတာဝဒကောင်းတယ်ဆိုတာ ကိုကြိုက်လို့ကောင်းတာမဟုတ်ဘူးလားမှန်ပါဗျာဒုက္ခဖြစ်တယ်ဆိုလို့ရှိရင်အဝင်သူ့ချမ်းသာတော့အထွက်လည်းချမ်းသာလာမှာပေါ့ဟဲ့ကိုအထွက်မချမ်းသာဘူးဆိုရင်အဲ့ဒီသူဒုက္ခလို့ပြောနာမှာသူကဟိုဒုက္ခရောက်ဆောင်ထားတဲ့ဒုက္ခပဲမဟုတ်ဘူးလားမှန်ပါဗျာနောက်ဆုံးသူဒုက္ခမှာဆုံးမှာပဲကွမှန်ပါဗျာဟုတ်ကလားဗျာမှန်ပါဗျာအဲ့တော့တို့ရွာထဲမှာဟိုကိုကြိုက်တာကိုအကောင်းသေးပြီးခံစားနေတာမှလည်းအဲ့ဒါဒုက္ခလို့ပဲတို့ သမုတ်နေရတာဗျမှန်ပါပါဗျာမှန်တော့ဒုက္ခမှာလမ်းဆုံးမဲ့ဟာကြီးတဲ့မှန်ပါပါဗျာဟင်မှန်ပါဒုက္ခမှာလမ်းဆုံးမှာကြီးတဲ့ဘုမှန်ပါဒုက္ခမှာဆုံးမှာမဟုတ်ဘူးခုနတို့ဝေတာပါတိမစင်ပါတို့ကျန်တဲ့ဟာတွေလည်းကြည့်ကြည့်ဝေတာပါကနေမစင်ပါရောက်မှာကြီးတဲ့ကျန်တာတွေမှန်ပါဟုတ်ကလားဘုမှန်ပါပါဗျာအဲ့တော့တို့ဒီဒုက္ခဆိုတာကိုလက်ခံထားရင်သူ့ဘောကို ခါလောင်ပြင်းပြတဲ့တဏှာရောမဝင်ဘူးလားဝင်ပါပါဗျာအဲ့တော့တဏှာဖြစ်နေတဲ့အချိန်စိတ်ကိုအထိုင်မကျတဲ့အချိန်ချမ်းသာသလားဆင်းရဲသလားဆင်းရဲပါဗျာအဲ့ဒါဒုက္ခကြောင့်ဖြစ်တဲ့ဒုက္ခမှန်ပါဗျာဟင်အဲ့တော့သူဒီဒါလေးတစ်ခုကိုလိုချင်တယ်ဆာလောင်မသိနေတယ်ဒီစိတ်ကလေးခံစားနေလို့ရှိရင်သူ့ကိုမရရအောင်လိုက်ရှာတဲ့ဒုက္ခရောမရှိဘူးလားရှိပါဗျာဒါဒုက္ခကြောင့်ဖြစ်တဲ့ဒုက္ခမဟုတ်လားမှန်ပါဗျာဟင်မှန်ပါ အဲ့တော့ရှာလို့ရလာပြီရလာတော့လေဒါလေးကြည့်ပြီးတော့ဆွေးပြေကုန်ဝန်တာတဲ့ဒုက္ခရောဖြစ်နိုင်လားဖြစ်နိုင်ပါဗျာဟင်ဖြစ်ပါအဲ့တော့ဖြစ်လာတော့ဒီပစ္စည်းဟာသူ့တို့အသေးစင်ပေါ့ကွယ်ယရနာဆိုလို့ရှိရင်လည်းကြောက်ကနေဟိုမြေတွေကနေတူးတူးပြီးတော့တူးသမားလက်အဲ့ဒီကနေဟိုကုံတဲ့လက်အဲ့ဒီကနေဆင်းဆင်းလက်တရားနေမှတို့စီရောက်တာမို့လားမှန်ပါဗျာအဲ့ဒါကိုရောက်လာတော့ဒါလေးပေါ့ကိုလူကျင်တော့ ဒါငါပစ္စည်းလို့ဆုံးဖြတ်တဲ့ဟာကမဝင်ဘူးလားမဝင်ပါဗျာအဲ့ငါပိုင်လို့ဆုံးဖြတ်တဲ့အချိန်ကစပြီးတော့ဒီချိန်တော့ချမ်းသာသလားမချမ်းသာပါဗျာစိတ်မချတာလေရှိဦးမှာဗျာမှန်ပါပါဗျာဒီပစ္စည်းလေးပေါ့လေဟင်အလွန်နှစ်သက်တော့အလွန်စိတ်မချတဲ့စိတ်ပေါ်မှာဗျာမှန်ပါပါဗျာဟင်မှန်ပါဗျာစိတ်မချတဲ့စိတ်ပေါ်မှာပဲအဲ့တော့ငါပစ္စည်းလို့ဆုံးဖြတ်လိုက်တဲ့အချိန်ကစပြီးတော့ငါပိုင်လို့ဆုံးဖြတ်လိုက်တဲ့အချိန်ကစပြီးတော့ဒီဒုက္ခမျိုးတွေဒုက္ခတွေဖြစ်နေတယ်မှန်ပါပါအေးဖို့ နှလုံးမသားမှုဒုက္ခရောက်နေပြီအဲ့တော့ငါပိုင်လို့ဆုံးဖြတ်ပြီးလို့ရှိရင်တော့ဒါငါပစ္စည်းဆိုတဲ့အစွဲကမဝင်ဘူးလားဝင်ပါဗျာအစွဲရှိနေကြတို့ဘယ်တော့မှစိတ်ထိုင်ကြဘူးဗျာစွဲနေရင်လောင်မှာပဲဗျာဟင်ခင်သူဟာသူနေရင်ကိစ္စမရှိဘူးဗျာစွဲရင်လောင်နာကြီးတဲ့ပဲနင်းနဲ့တူရင်လောင်မှာပဲဟင်ခင်နေသူဟာသူဟိုနေရနေပြီးသူဟာသူနေရတလောက်နင်းနေမစွဲရင်မလောင်ဘူးစွဲလို့လောင်နာကြီးတယ် ဟင်ตาလည်းဒုနာမှာရှိနေပြသမီးလည်းဒုနာမှာရှိနေပြအဲပစ္စည်းတွေလည်းဒုနာမှာရှိနေပြသူတို့ဟာသူတို့ရှိတာရှိနေတာပဲကွသူကသူတို့ဘောကိုဟိုငန်းငန်းတဲ့တန်းတန်းဆွဲအဆွဲလားမရှိလို့ရှိရင်မလောင်ပါဘူးဗျမလောင်ပါဗျตาကလောင်တာမရှိပါဘူးဟိုသမီးကရှို့တာလည်းမရှိဘူးပစ္စည်းကရှို့တာလည်းမရှိဘူးတူဥပါဒံဆွဲတာရှို့မှာမှန်ပါပါဗျဟင်အဲ့တော့ဒီသားလေးဒီသမီးလေးဟိုခကြီးထွက်ရတာနဲ့လာချိန်တန်းမလာရင်တော့ဘယ်လိုနေမလို့လဲ ချမ်းသာထားလားဗျာမရပါဗျာဟင်လာခြင်းတော့မလာလို့ရှိရင်လေဟင်တွေ့ရင်တော့မတွေ့ရရင်ဟောဗျာမရပါဗျာဟဲ့ဗျာအဲ့ဒါဒုက္ခကြီးကြီးအဲ့အစွဲလမ်းကနေဥပါဒဏ်ညုံဖြစ်ကြတာဗျာဟင်အဲ့တော့ဥပါဒဏ်ကဒါငါပြီစီလို့ဆွဲလမ်းလို့ရှိရင်သူ့ဘောကိုသူ့ဘာတော့မျောခေါ်တောင်းတတဲ့ဆန္ဒလည်းမဝင်နိုင်ဘူးလားဝင်နိုင်ပါဗျာဟင်တာကိုမီးငါသားကြီးကြီးမှဆိုဆန္ဒဝင်ပါပဲ ဒီသမီးကြီးမှဆိုအာကိုတဲ့ဆန္ဒပေါ်မှာပဲဟင်ဟင်သူသူ့ဘောကိုမြည်ရတို့ချမ်းသာလို့တဲ့ဆန္ဒပေါ်မှာဗျာအဲဒီလိုဆန္ဒတွေပြင်းထန်နေရင်ငါတို့ချမ်းသာမလားမချမ်းသာပါဗျာဟင်ချမ်းသာပါချမ်းသာဘူးအဲ့ဆန္ဒတွေစိတ်ထဲမှာဖြစ်ပေါ်နေတော့သူစိတ်ထင်ကြတော့ဘူးဒေါမနတာဝင်မှာဗျာဒေါမနတာဆိုတဲ့ဒီစိတ်ကအင်းဆင်းရဲနေလို့ရှိရင်စိတ်မင်းနေတဲ့ကိုယ်တွေပူမာရမအေးနိုင်ဘူးဗျာ ဟင်မဖြစ်နိုင်ပါဗျာစိတ်ဘူးကိုအေးတော့မဖြစ်နိုင်ပါဘူးဗျာမဖြစ်နိုင်ပါဗျာဟင်စိတ်ရစိတ်ဘူးလာရင်ကိုယ်လည်းဘူးတော့မှာပဲဆင်းရဲမှာပဲအဲ့ဒါဒုက္ခမကြီးထင်တယ်ကိုကြီးမှန်ပါဗျာဒုက္ခအကြောင်းဖြစ်တဲ့ဒုက္ခဒုက္ခအကြောင်းဖြစ်တဲ့ဒုက္ခအနာပေါက်အနာပြောက်ရင်ကြောက်ပါပြီမှန်ပါဗျာဒုက္ခကြောင့်ဖြစ်တဲ့ကဟောမိကူကျွတ်လျှောက်ကြီးအဲ့ဒီဆန္ဒရာကသူ့ပေါ်ဒီမျောလို့နဲ့ဆန္ဒတွေအာကြည့်နေရင်သူ့ဘောကိုသိသိရတဲ့ စိတ်ကောမပေါ်နိုင်ဘူးလားပေါ်နိုင်ပါဗျာသိသိရတဲ့ဒုက္ခတွေตาဆိုရင်လည်းလူလားမမြောက်မချင်းထင်တယ်ဟဲ့မှန်ပါပါဗျာတမီးဆိုတော့ဟောလူလားမမြောက်မချင်းမှန်ပါပါဗျာသူ့ထိမ့်သိမ်းရမယ်ဒုက္ခတွေဝင်လာပြီဝင်လာပါဗျာဟင်မှန်ပါပါအဲဝင်လာမယ်အဲအဲ့ဒါကဒုက္ခပဲမဟုတ်လားဘုဒုက္ခထင်တာပါဗျာဒုက္ခမဟုတ်လားဒုက္ခထင်ရတာပါဟုတ်ကြလားဗျာဟင်အဲ့တော့ဟောတမီးလေးဆိုတမီးလေးပေါ့အာဟုရတဲ့ဌာနကြီးတော့သူ့ကို ဟောစောင့်ရှောက်ရပြီထိမ့်သိမ်းရပြီအဲ့တော့ဒီစောင့်ရှောက်ထိမ့်သိမ်းပြီးတော့ကိုဒီကိုပိုင်ဆိုင်တယ်လို့ခေါ်တယ်ဟောသမီးလေးပေါ့သားလေးဘောကူအထင်ကြီးများနိုးလေလို့ရှိရင်အဖိုးကြီးကိုမနစ်သက်တဲ့တမက်ကများလာချောင်းပဲလို့နေလေရှင်းမကောင်းပါဘူးဟင်မကောင်းပါဘူးဟုတ်ပါမလားကောင်းပါတယ်ဗျဘာတိုင်းလို့တော့ဟုတ်ဘူးသိဖို့ ကိုကိုမကျင်တတ်တဲ့ဟင်ဟိုကိုသမီးအဲတို့ဘာတို့တန်ဖိုးတကြထားရင်ဟိုအထေးသွားတစ်ခုတည်းရှိတာကွယ်ကိုယ့်ဘက်ကိုကြည့်ရင်သူများပဲသေးသွားမှာဟင်သူများပဲကြည့်နေကိုယ့်ဘက်သေးမှာပဲမှန်ပါပါဗျာဟင်တစ်ဖက်တည်းရှိမှာမှန်ပါပါဗျာအဲ့တော့ကိုသမီးလေးပေါ်ဆွဲလန်းနေပြီတန်းတာနေပြီဟင်သမီးလေးကိုအရေးတကြီးကြီးဖြစ်နေရင်ဘသူနဲ့မှတန်တယ်လို့မထင်ဘူးဟင်ကိုယ့်ရဲ့ဒါလည်းတန်တယ်ကိုမထင်ဘူးဗျာတန်တူတယ် တန်တယ်လို့မထင်ဘူးဗျကို့အောက်ဆိုရင်တော့ဆိုရရှိဘူးထင်တယ်မှန်ပါဟင်အဲ့ဒါလူလေးမျိုးကများရေးတီရေးတီလာလို့နေရင်ဖူတာချမ်းသာမှာနော်တရားမှာပါဗျာတရားမှာပါဟုတ်ပါမလားဟင်တို့ကတော့ကြွားမှာဟောကြည့်ဒီသမီးနာကိုလာကြဟင်ဟင်သမက်တွေကိုအများကြီးဒုနာလာနေတယ်တို့တော့ကြွားမှာဗျာဟင်တို့ကြွားစရာမကောင်းဘူးလားဗျာမကောင်းပါဘူးဘာဖြစ်လို့ဘူးဗျာ ခုနဖုတ်မေးလို့လည်းရတော့ဘာဖြစ်လို့လို့ဆိုတော့ဟင်ဟင်ဟောသမီးလေးကဒါသားလေးတောင်ပူရအောင်မှာဖို့ဟင်မှန်ပါတဲ့ဝန်သားဗျာမကောင်းဘူးလားအသိရင်ဝန်သားမှာပါဟုတ်ကဲ့ဗျာမှန်ပါဟင်ဘယ်လိုမသိရင်ဝန်သားမှာတော့ဖို့ရဟောကိုသမီးလေးမိတာတမက်ကလေးဆိုတော့ဟောသားတော့မဆရာကောင်းလို့သားမက်ခေါ်တာအဲတမက်ထင်တယ်ဗျဟင်အဲ့ဒါလေးဟော ထပ်ပြီးတော့ကိုယ်အိမ်ပေါ်ရောက်လာမှာဝန်သားတရားဘလောက်ခေါ့အရှိနေကတော့ပါမှာပဲဟုတ်ပါမလားဗျာအရှိနေစိတ်ကပြီးတော့ပြီးတော့ပေးရမှာပါဟုတ်ပါမလားတမိပေးလိုက်မှာတမက်ပေးလိုက်မှာအကုန်လုံးပေးရဟုတ်ပါမလားဗျာဟင်တို့ကတော့ဟိုအဲဒီတမိတော့ပေးလိုက်ဒီတမက်ပဲအိမ်ပေါ်တင်ထားမလားလို့ဟုတ်တယ်အရှိနေကတော့တင်ပါပဲဟုတ်ပါမလားဗျာဒီမြင့်ညောင်ငါဒုက္ခရောက်တာမြင့်ထိမ့်ထိထားလို့ငါဒုက္ခရောက်တာတမိနေခြင်း တမိုက်တော့မင်းကတော့သားလောက်ပဲဆရာကောင်းလို့နေဦးနေဦးအဲ့လိုပြေဖို့ဦးမင်းတို့ပြောတော့ဟင်ဟင်ဟင်အဲ့တော့ထင်းနေဟောဟိုပါတော့ကိုဒီဟာလေးပေါ်ညာနင်းနေတဲ့အတွက်ဘာနဲ့တွေ့တွေ့မနာလို့တဲ့မစ္စရိယဆိုတာပေါ်လာမယ်တဲ့အဲ့တော့မစ္စရိယပေါ်လာတော့လည်းတို့ချမ်းသာတာဘယ်မှချမ်းသာလဲချမ်းသာပါဗျာဒါဒုက္ခမကြီးဖြစ်တာတင်လေမှန်ပါဗျာအေးအဲ့ဒီမစ္စရိယကြောင့်ကိုထင်လို့ ဖြစ်လာခဲ့ရင်သို့မဟုတ်ကိုမကျေနပ်တရားဖြစ်လာရင်ခိုက်ရင်ဒေါသကောမဖြစ်ရဘူးလားဖြစ်ပါပါဗျာအဲ့တော့ဒီပြစ္ဆုတ်ပါမှာရောချမ်းသာပါမလားချမ်းသာပါဗျာသန္တာရောဒီစိတ်နဲ့သွားရင်ချမ်းသာတဲ့ဘဝရောက်မလားမရောက်ပါဗျာအဲ့ဒါဒုက္ခမကြီးဖြစ်တဲ့ဒုက္ခတွေမှန်ပါပါဗျာတောင်ဒုက္ခတစ်ချက်ကိုဒုက္ခဆယ်ချက်လိုက်ပြီလို့သာကဆိုတယ်ဗျာအဲ့ဒါသူဒုက္ခကြောင့်ဖြစ်တဲ့ဒုက္ခမှန်ပါပါဗျာဒုက္ခတစ်ချက်ကဒုက္ခတစ်ချက်နဲ့ပြီးတယ်သူချေပေါက်နိုင်ရင်လေအနာတလုံးပေါက်တာဒီအနာတလုံးပြောက်ရင်ပြီးပြီ အဲ့ဒီတိုင်းပဲဗျာအဲ့တော့တို့ကြောက်ရမှာကဒုက္ခကြောင့်ဖြစ်တဲ့ဒုက္ခကိုကြောက်ရမှာလားဒုက္ခကြောင့်ဖြစ်တဲ့ဒုက္ခကိုကြောက်ရမှာလားဒုက္ခကြောင့်ဖြစ်တဲ့ဒုက္ခကိုကြောက်ရမှာပါဗျာမယုံပါဘူးဗျာဟုတ်မှမထင်ပါဘူးဗျာဟင်အဲ့တော့တို့မိဘွားတွေတဖွာဟောလက်ထဲကြဗျာဟင်သိမကြည့်ပါဘူးဗျာတို့ဟောဒီမိကြီးဆန်ကောင်းတော့လေမိဘကြီးမဟုတ်ဘူးမိကြီးဆန်ကောင်းတော့ အဲ့ဒါကြလာရင်ဟောထိုက်ထားမှာလားတွတ်ချလိုက်မှာလားတွတ်ချပါပါဗျာကဲကိုနှစ်တက်တဲ့သမီးလေးတယောက်ရှိတယ်ဟောဗျာမိကလေးမို့အဲ့ဒီရေကလေးလားမိကလေးလားမိကလေးပါဗျာဟဲ့ဘယ်လိုပုံမတူအပြင်ကမိကလေးတစ်ခဲများလို့တော့ထုတ်ထားတာပဲလားထုတ်ထားတာပါဗျာဒီမိကလေးကြတော့ထုတ်ထားတာကိုဘယ်လိုကြောက်မှာပါဆိုခုနဒုက္ခကြောင့်ဖြစ်တဲ့ဒုက္ခကြောက်အောင်ပါဆို ကြောက်ရင်ဆုံးထားမလားဖိုးရဟောဗျာမော့ကြည့်နေဗျာဟင်ဘူးဟုတ်ကလားဗျာအဲ့တော့မီးမဟုတ်ဘူးလားဗျာဟင်ဒုက္ခကြောင့်ဖြစ်တဲ့ဒုက္ခလေးဒါမှန်ပါဟိုကအဲဒုက္ခကြောင့်ဖြစ်တဲ့ဒုက္ခလေတော့မိကလေးအထဲထဲဝင်တာဒုက္ခကြောင့်ဖြစ်တဲ့ဒုက္ခမဟုတ်ဘူးလားအဲ့ဒါကဟောလက်ဆိုရင်လက်လောက်ပဲပူမှာမှန်ပါဗျာတခြားနေရာမှာအနာမဖြစ်ဘူးမှန်ပါဟင်မှန်ပါ ခုနဒုက္ခကြောင့်အစွဲလမ်းကြောင့်ဖြစ်တဲ့ဒုက္ခကတော့တကူလုံးပူမှာမှန်ပါဗျာဟင်တဘဝလုံးပူမှာမှန်ပါဗျာပြီးတော့ဒီဒီမဟုတ်ဘူးဒီအစွဲနဲ့တည်းတန္တရာထပ်ပူမယ်မှန်ပါဗျာအဲ့တော့ဘေဟာကပူပြီးတော့ကြောက်စရာကောင်းဒုက္ခကြောင့်ဖြစ်တဲ့ဒုက္ခပူဆုံးပါဗျာဟင်တိုင်းထုတ်ထားမှာပေါ့ဒီနဲ့ဒီလိုထုတ်ထားကြောင်းပါဗျာဟင်သူရောလွတ်ပြမှာပါဘယ်လိုဘယ်လိုပြီးမှလွတ်ပြမှာပါပြီးမှ ဘယ်တော့သိမှာတော့ဖိုးရသိတာကသိရမှာပါဘယ်တော့ချင်းမှာတော့ဖိုးရခက်မေးဦးမှာပါဟင်ဟင်ဘယ်တော့ချင်းမှာအခုလည်းကျင့်တော့ကျင့်ရပါဟုတ်ကလားဒိုင်းကိုနင်းတော့လက်ပြေသွားပြီပေါ့ဟင်နောက်မှောက်ချလိုက်မှာပေါ့ဟုတ်ကလားဒီကြီးဦးလို့ဟိဟင်အဖိုးပြောဟုတ်မဟုတ်ဟင်ဟင်ဟင်အစွဲကိုပြေရမှာပြောတာ သားကတော့သားတိုင်းထားသားမှာသမီးသမီးတိုင်းထားပါသမီးရတို့ရန်လို့တာမရှိပါဘူးသားရန်လို့တာမရှိပါဘူးဆွဲရရန်လို့တာထင်တယ်မှန်ပါဗျာဟင်ပြီးတော့သမီးမှာဆိုရင်သမီးကြောင့်ဟင်တောကမင်းဖြစ်တယ်အဲသားကြောင့်သားဆိုရင်သားကြောင့်တောကမင်းဖြစ်တယ်မဟုတ်ဘူးမိရမိတိုင်းနဲ့မိဘအောင်မနေတာထင်ကခေါင်းထုတ်ခန္ဓာမဟုတ်လားမှန်ပါပါဗျာဟင်အဲထင်းပြလားမင်းပြလားထင်းပြပါဗျာမင်းပြမဟုတ်လားဟင်မင်းပြထင်တာပါမဟုတ်ပါဗျာဟင် သမီးကသမီးတိုင်းနေတာပဲသူ့ညင်သူစရိုက်သူ့ဝါဒနာတိုင်းပဲနောက်ကခံပါလာတဲ့ခံကျူးပြီးတိုင်းပါရောသူကပါလာတဲ့ခံကျူးပြီးတိုင်းမဟုတ်ဘူးလားမှန်ပါဗျာဟင်သူကပါငါသားငါသမီးဆိုတော့တွဲနေတာမဟုတ်လားမှန်ပါဗျာပြီးတော့သူကံသူစရိုက်သူ့ညင်လိုက်လာတာကိုမိဘကကိုညင်နဲ့တူအောင်ဖြစ်စေချင်တာမဟုတ်ဘူးလားမှန်ပါဗျာကိုဖြစ်စေချင်လို့ဖြစ်စေဖြစ်ချင်တာမဟုတ်ဘူးလားမှန်ပါဗျာရမလားဗျာဒုက္ကံကိုကိုသွားပြီးပြင်လို့မရပါဘူးဒုက္ကံဒုက္ကံတိုင်းပဲကုက္ကံကုက္ကံတိုင်းပဲ ဟုတ်ကလားဟိမှန်ပါဗျာကိုယ်စီလာတော့ကိုကကိုတရားကြည်ရိုးမတန်နိုင်ကျန်တာသူကံကသူစီရင်လိမ့်မယ်ဟင်ကောင်းရင်လည်းသူကံကသူစီရင်မယ်သူ့လည်းသူကံကသူစီရင်မယ်တို့ချင်းချင်းဟောတို့တွေလည်းဒုက္ခနိုင်မယ်ဒုက္ခကတို့စီရင်နေသည်ဟင်ဟင်ကောင်းတာလည်းဒုက္ခကတို့စီရင်နေသည်ဆိုတာဟောဒုက္ခကတို့စီရင်နေတာမဟုတ်လားမှန်ပါပါဘယ်လိုဝင်ပြီးတော့ခြေထိုးလို့ရတယ်မရပါဘူးရနိုင်ဘူးအဲ့ဒါကိုကိုကိုကို ကိုယ်စိတ်နဲ့ကိုယ်ကိုယ်တောင်မှစိတ်တိုင်းညမဖြစ်ဖဲနဲ့သူ့စိတ်နဲ့သူ့ကိုယ်နေတာကိုတို့ဘယ်လိုလုပ်စိတ်တိုင်းညဖြစ်မလဲမဖြစ်ပါဘူးဗျာဟဲ့စိတ်တိုင်းညမဖြစ်တာကြီးကိုကြည့်ပြီးတော့ဆုတ်ကင်ထားပြီးတော့ကိုဖြစ်နေတဲ့ဒုက္ခလောက်ကြည်တာရှိမရှိဘူးမရှိပါဘူးဗျာအဲ့ဒါဒုက္ခကြောင့်ဖြစ်တဲ့ဒုက္ခတွေဒီကားလေးတို့တို့ဒီဒုက္ခတွေကိုခြုံငင်းရင်မလားခြုံငင်းရင်လည်းတို့ခုနတတိလေးနဲ့မှားမှာခြုံငင်းအောင်လုပ်ရမှာလေမှန်ပါပါတခြားနေ့တော့မခြုံငင်းဘူးမှန်ပါပါ ဟုတ်ကလားဟိမှန်ပါပါဒါကတို့အပြင်းငါဖြစ်တဲ့ဒုက္ခကြောင့်ဖြစ်တဲ့ဒုက္ခတွေတို့အတွင်းကရောကိုယ့်ဘဝလေးကိုตายရတဲ့နေရာကနေဖြစ်တဲ့သောမနတာဆိုတော့မခင်နိုင်ဘူးလားခင်နိုင်ပါဗျာကိုဘဝလေးตายရလို့လေမှန်ပါဗျာဟင်ကိုရတာတဲ့ဘဝလေးတို့စားလို့တော့ကွယ်ဒီဘယ်ဘဝရောက်ရောက်ဒိဋ္ဌံသွားမဲ့ပုဂ္ဂိုလ်ကလည်းဟိုတွားတင်နေတွားလို့မရဘူးတို့ဈေးဝယ်တယ်လို့နေမှာပေါ့ ဘေးဝယ်တာကောဘေးတွေကအတေးရောင်းရတာလားတို့ကတောင်းမှပေးတာလားတောင်းမှပေးတာပါဗျာတောင်းမှပေးတာတောင်းတော့ပေးတာလားသူပေးတော့တို့ကယူရတာလားတောင်းတော့ပေးတာပါဗျာတို့တောင်းတော့ပေးတာမှန်ပါပါတို့တောင်းမှပေးတာတို့တောင်းတော့ဖဲပေးအဲ့တော့တို့ဘယ်ဘဝကိုရောက်ရောက်တေဂာနိကာလပေါ့ဒီကနေပြီးပေးတေဂာနိကာလအင်းအာယုံငောင်းပြီလို့နတ်ပြည်ကိုသွားမယ်ဆိုတော့အဲ့နတ်ဘဝကိုရလို့တဲ့ ဘဝနိကံတိကလောဘဇောလို့ခေါ်တယ်အဲ့ဒီဘဝလေးကိုနှစ်သက်တဲ့လောဘတွေခုနှစ်ကြိမ်ဖြစ်ပြီးမှတော့ပို့ဟင်တကယ်လို့အာယုံမရောက်လို့ဟောကျက်ဘဝရောက်မယ်ဆိုလဲကိုမျက်စီထဲမှာဒီကံလေးကြတော့ကျက်ကလေးတွေတွန်းနေတာလေးတွေမြူနေတာလေးတွေအဲတိမိသားစုအုပ်ကလေးနဲ့တွားလာနေတာလေးတွေအဲ့ဒါလေးမျက်စီထဲမြင်ရင်းမြင်နေဒါလေးပေါ်ตาရစိတ်ကလေးခုနှစ်ချက်ကြာပြီးမှအဲ့ဒီကျက်ထဲရောက်တာလားဟုတ်ကဲ့ အဲ့တော့ကိုယ်ဘဝလေးကိုလိုချင်လို့ရတာတာပြက်လဲသူ့ဘဝလေးတို့မနှမျောဘူးလားနှမျောပါဗျာတို့လူလိုပဲနေမှာပေါ့မှန်ပါဗျာဟင်ကြက်ကလေးချီတပေါင်းကျိုးလဲနှမျောတာလားတောင်မှတစ်ဖက်ကျိုးနေလဲနှမျောတာလားတို့လူတွေရောကျိုးပဲနေလဲကိုတေးတေးချင်ဘူးလားမသိချင်ပါဗျာဟင်အဲအကုန်လုံးဟာကိုရတာတဲ့ဘဝလေးตายရတာပဲဟင်မှန်ပါဗျာတို့ရောဒီလိုตายရင်မတတ်တာပဲ နာတဲ့အခါဖြားတဲ့အခါမရှိဘူးလားရှိပါဗျာဟင်ရှိပါဗျာဒီဘဝကိုတတ်မဲ့လို့ဖြစ်တဲ့ဒုက္ခမဟုတ်ဘူးလားမှန်ပါပါဗျာကဲလွတ်နိုင်သလားဗျာမလွတ်နိုင်ပါဘူးနာမှုဖြားမှုလေမှန်ပါဗျာကိုယ်တို့ကြောင့်ဖြစ်တာလည်းရှိတယ်ဟင်ဟင်ကံကြောင့်ဖြစ်တာလည်းရှိတယ်စိတ်ကြောင့်ဖြစ်တာလည်းရှိတယ်ဗျာဟင်ပြီးတော့အိုခြင်းသူရောရှိသလားဗျာမရှိပါဘူးဗျာဟင်အဲဒီဘဝပါရတယ်ဒီဘဝကြီးဟာအိုးအိုးမှာဗျာအိုးမှာပါဗျာအိုးမှာဗျာ ပြီးတော့တို့ဒီဘဝကြီးကိုတောင်းတတဲ့အတွက်ရတယ်ဒီဘဝကြီးကမသေးဘူးလားဗျာသေးပါပါဗျာသေးခြင်းရသလားဗျာသေးခြင်းပါဗျာဒီမှာသိချင်းချစ်ချစ်ရပုဂ္ဂိုလ်တွေသိချင်းသိချင်းလို့သိသွားတာတို့ရတယ်ရှိပါဦးတခါရှိပါဗျာရှိပါဗျာမသိချင်းနဲ့သိသွားတာရှိတယ်ဟုတ်ကလားသိချင်းလို့သိတာရှိဘူးတို့လည်းသိချင်းတို့မှမဟုတ်ဘူးဟိုဒေသန်ဒီအောက်တန်းကားတွေလည်းသိချင်းရတာတဲ့ဘဝလေးတို့တော့အတိကလွတ်သလားမလွတ်ပါဘူးမလွတ်ဘူးမသိချင်းလည်းသိရမှာပဲ ဒါလည်းတို့ဒုက္ခတွေတင်နေဟဲ့ဒုက္ခပါဗျာဟင်ဒါလည်းဒုက္ခတွေပဲဟဲ့ပြီးတော့ကိုအလင်းခင်းနေရင်းလို့လို့ရတာတော့မိသားစုနဲ့ရှင်ခွဲခွဲခြင်းသူရောပါသလားဒီလိုမပါပါဗျာတီခွဲရောမခွဲပါဗျာလွတ်မလားမလွတ်ပါဗျာဒါရောချမ်းသာလို့လားသိရတော့ပါဗျာဒါလည်းဒုက္ခပဲမှန်ပါဗျာဟင်ဒါလည်းဒုက္ခပဲအဲ့တော့တို့ဒီပျော်ရွှင်လို့ချမ်းသာလို့လို့ကိုယ်ဘဝလေးသိမ့်ပိုက်တာ သို့မဟုတ်ပျော်ရွှင်လုံးလုံးချမ်းသာလုံးလုံးကိုယ်မိသားစုနဲ့ကိုနေတာနောက်ဆုံးကြတော့တီခွဲတဲ့ခွဲနေတယ်ကျင်ခွဲတဲ့ခွဲနေမှန်ပါပါသို့မဟုတ်သူကထားပြခဲ့တာလည်းရှိတယ်ဟင်အဲ့တော့ကိုကထားပြခဲ့ရမှာလည်းရှိကောင်းပါပါဟင်ဟင်ဟုတ်ကလားဗျမှန်ပါဗျဒီလိုဆိုသူ့အိမ်အောင်သားမင်းနဲ့မိသားစုတွေပြောထားတာဒုက္ခလားဒုက္ခပါဗျဟုတ်ပါမလား ဒုက္ခမဟုတ်ဘူးလားမိသားစုနဲ့ပြောနေရမဟုတ်ပါဘူးဗျာအဲ့တော့ချင်းရတာပါခုချင်းလေးထင်လို့မလားခင်ခုချင်းလေးထင်လို့မလားခင်ထင်တော့ပါဟုတ်ကလားဟင်အဲတို့ပြောလိုက်တာသူမျက်နာလေးကိုကြည့်ကိုမျက်နာလေးသူရှိနေလေအဲ့ဒါဘိန်မင်းမဟုတ်ဘူးလားဒုက္ခပဲမဟုတ်လားဟင်သူရဲ့နောက်ဆုံးနေ့ခုနဟိုတင်ငယ်ကိုရောက်ကြမှာရှိတယ်လေမှန်ပါဗျာဟင်ကိုကရင်သွားရင်သူလိုက်ဖို့ဟင် တွေ့ရင်သွားရင်ကိုလိုက်ဖို့ပြောထားတယ်လေမပြောပါဘူးဟင်လိုက်ဖို့တော့ဥသိဒုပတိပါသေးတယ်မပါပါဘူးကော်ပြူတို့မပြောလို့ပါဟင်ဟင်မပြောလို့ပါအဲ့ဒါကြီးကတော့မင်္ဂလာတွေကြတော့ဘာလို့မင်္ဂလာတော့မှတီဝိုင်းကြီးတွေနဲ့ဆိုင်းကြီးတွေနဲ့မဟုတ်ဘူးလားမှန်ပါဗျာအဲ့ဒါကြောင့်ဘာဖြစ်လို့ပြောလို့ပါဗျာအဲ့သူပဲဟိုသူလည်းရတော့သူပဲမဟုတ်ဘူးလားမှန်ပါဗျာဟင်ကိုမရခင်တော့ဟိုအဲဒီဝိုင်းကြီးတွေနဲ့လေ ဟိုသူများစီကယူလာတော့ကလေမှန်ပါဗျာကိုကတင်းလုံးကြံဖို့ကတော့သူပဲမဟုတ်ဘူးလားမှန်ပါဗျာအဲ့တော့ဟိုတုန်းကဒီဝိုင်းကြီးနဲ့ယူထားတာပဲဟိုကြောင့်ဒီဝိုင်းကြီးနဲ့လိုက်ဖို့ပေါ့ဗျာဟင်းဖို့ဟင်ဟုတ်ပါတော်ပြီလို့ဗျာမကောင်းမလဲဖို့ဘာလို့ယူထားလို့ဒါရဲ့မကောင်းရင်စားရတာကိုဟုတ်ကလားဒီအဖိုးတော့မကောင်းဘူးပြောတယ်မကောင်းဘူးကိုစားရတာမယူနဲ့ပေါ့ဘုရားဟင် ဟောဘယ်တော့ပြီးမှာတော့ဘိုးကလည်းပဲမပြီးလို့ကြီးလည်းပြောနေဟင်တော်ပြီးမှာတော့တော်ကြီးမှာတော့ဘူးမရအောင်ပါပဲတော်ကြီးမှာတော့ဟုတ်ပါမလားဗျအဲတိုင်းဖာတိမကြီးပြန်လို့ရှိရင်တော့ဘုံကြီးနဲ့ပို့တော့မှာပေါ့ကျုပ်ပြီးလို့ပြီးဟင်ဟင်သူတို့ခါကြီးခါနေရတာဟွာလာတို့အနည်း45တလုံးလုံးတင်တယ် တိုင်းဖာတူမီကြီးအနောက်ရပြန်တော့ခင်တို့ဘုံနဲ့လိုက်ဖို့မှာပေါ့ဟုတ်ပါဘူးဟုတ်ပါဟေးတို့ကိုကိုတွေကဒုက္ခကြီးထွက်သွားတာမဟုတ်ဘူးလားဖိုးအဲကိုတွေကဒုက္ခကြီးထွက်သွားတာအောင်မွဲခံရမှာပေါ့ဖိုးကဘုံနဲ့မောင်းနေလေဟင်ဟိုကြည်အောင်ကြီးတွေလည်းရှိလာတယ်နှဲလေးတွေပါတွေပြင်ထားဟိဟင်အားလာတို့ကြည်အောင်ကြီးတို့ဟင်ဟင်တို့အိုးစီတို့တို့ပါတို့ရှိရမို့လားတို့ရတယ်ဟင် ကိုယ်တည်းကဒုက္ခလွတ်သွားတာဘယ်နဲ့တော့ငိုရမှာလားရည်ရမှာလားရည်ရမှာပါဗျာတကယ်တိုင်းနောက်ဟုတ်ပြန်တော့နောက်ဟုတ်ပြန်သွားတာကိုကိုယ်တည်းကဒုက္ခလွတ်သွားတာမဟုတ်ဘူးလားမှန်ပါဗျာဟင်အခုကိုယ်လည်းတရားဒုက္ခလွတ်သွားတာပဲဗျာဒါရင်တော့ရည်ရမှာပေါ့ပြုံးရမှာပေါ့ပြောရမှာပေါ့ဗျာပြောလားပြုံးလားမှန်ပါဗျာဟင်ဟောဗျာပြောတော့လည်းမှန်ပါဗျာလည်းပြောသေးဟင်ဒုက္ခကြီးလွတ်သွားတာလေတကယ်လုံးဒုက္ခပေးနေပါကြီး အင်းဖို့ဟင်အဲ့တော့ဘာတို့ဟိုစာတော့ငါဟိုလာတော့ငါအတန်ချက်သက်တွေလောက်ဘာလောက်တော့ပါမှာပေါ့ဖို့ဟင်အဲ့လိုပြောဝဲရှင်ဝဲနဲ့မဟုတ်လားအဲ့တော့ဒုက္ခလက်ခံတော့ကတော့ပြောဝဲရှင်ဝဲနဲ့ဒုက္ခကိုယ်လက်ကလော့လိုက်ရတော့ဘယ်နဲ့တော့မပြောပါဗျာဘယ်လိုဟာတော့ဟင်ဒုက္ခကြီးတွေဝင်လာတော့ကတော့ကျွန်တော်ပုံနဲ့မောင်းနေတယ်မှန်ပါဗျာဟိုဒုက္ခကြီးလက်ထက်ရလွတ်သွားတော့ ဘုံနဲ့ပေါင်းနဲ့မဟုတ်ပါဘူးဘာဖြစ်လို့တော့ဒုက္ခထင်တော့ပါဗျာဟောဗျာဒုက္ခကြီးလွတ်သွားတာမဟုတ်ဘူးလားဘယ်နဲ့ဒုက္ခကြီးလွတ်သွားတာတော့ဟုတ်တာတော့ဒုက္ခလွတ်တာဟုတ်ပါလေဗျာဟင်ဟုတ်အာရုံလို့ဒုက္ခထင်တော့ဟင်ဟိုဘယ်နဲ့မှန်ပါတယ်ဖရာတော့အဖိုးလည်းမှန်ကြီးတဲ့နေဘယ်မှန်သွားတော့ဟင်ဟင်ဖို့ဘက်ကထောက်တာမှန်တယ်ကျောင်းပါဟော ဒီဟိုလိုဗျာဒီကဒီကနေ့တော့ဒုဖို့ထားပြေးနေလို့တင်တယ်ဟင်ဒီနေ့ဒုဖို့တော့ထားပြေးနေလို့တင်တယ်ဗျာကြားရမယ်ဟင်ဟင်ဒုဖို့တော့ဒုံညံဖြစ်နေလို့လားဟင်တောင်းရမှာဟုတ်ပါဟင်ဟင်သူနာတာသမီးကြီးကိုလည်းထဲရောက်လာတော့ကိုတောင်းဝင်ကိုရတာမဟုတ်ဘူးလားကိုရကြည့်ရမှာဗျာသူနာလည်းကိုကူရမှာဗျာအကုန်လိုက်တာဒုက္ခတွေမဟုတ်ဘူးလားဗျာမှန်ပါပါအဲ့ဒါကြီးဟော ကိုယ်ငါနေဆင်းပြီးတော့နောက်ကုန်းပြန်သွားတော့ဒုက္ခလွတ်သွားတာမဟုတ်လားကိုယ့်လက်ကပျော်လိုက်တဲ့ဖြစ်ချင်းများဟုတ်ပြောမှာဗျာဟုတ်ဟုတ်ကလားဗျာအခုဖို့တို့ပြောတော့ဖော်ပြောတော့သိမှာမဟုတ်လားအဲဒါရင်ဘယ်နဲ့တော့ဖာတိမကြီးပြန်တော့ဒီဟုတ်ပါမလားဗျာအဲကြီးအောင်တို့ဘာလို့လဲဘုံလေးမောင်းလေးနှဲလေးတွေပြင်ထားတာဟိဟိဟိဟိဒါရင်ဟိုကတော့ အဖွားတင်ပြီဆိုတော့အဖိုးရောအဖိုးတန်ရင်အဲငါဒုက္ခပြီးမဲ့အဲတင်ပြီလို့တော့ထားခဲ့ရမှာပဲလေဒီတင်ပြီနဲ့မူတဲ့ပါသမီးတွေလည်းငါဒုက္ခပြီးတာထားခဲ့ရမှာဆိုအဖိုးကြတော့ပျော်ပျော်လေးပြုံးပြုံးလေးပြန်မှာပေါ့ဒုက္ခကကျုပ်ပြီးလူပြီးဆိုအဖိုးဒီတော့လေအဲ့တော့ပြုံးပြုံးလေးတင်နေမှာမလားနေအောင်ကြိုးစားရမှာပဲဟုတ်ပါမလားဗျမှန်ပါတယ်ဟင်ဒါဖြစ်လို့တင်နေမှာမလားကိုမိသားစုနဲ့ခွဲရတော့မှာလေကိုချမ်းသာတယ်ထင်တယ်ဆိုတာလေးနဲ့ခွဲရတော့မှာလေ ဟင်ဘယ်လိုတော့ပျော်ပျော်လေးချွေချွေလေးပြင်းပြင်းလေးနဲ့ပြန်မလားခေါ်ပြမေးလို့တရားကြတော့ခေါ်ပြဟိုဘက်ကထောက်သူကိုပြောက်သွားဟုတ်ကိုတရားတော့မယ်ဆိုတော့ဟင်လုံနေအောင်ကြားမှာပါဟုတ်ပါမလားဗျာတော်ဒီမှာပြုံးနေပြီးဟိုကလည်းတစ်ဆယ်ကြီးနဲ့ဖြစ်သွားအောင်မယ်ပြင်းဖို့တော်နေပြုံးနေပြီးတော့သူသူပြောတာတတိယပြီးတော့ဟင်ဟင် အဲ့တော့တို့ဒီဒုက္ခကိုမရဖြစ်တဲ့ဒုက္ခက အဆိုးဆုံးပြေတဲ့နေရာဟိုဘက်လေသွဲဦးမှာဗျာသွဲဦးမှာဟိုဘက်ဘဝထီးလဲရောက်ဦးမှာဗျာအဲကြောင့်အပြင်းလားဖြစ်တဲ့ဒုက္ခကြောင့်ဖြစ်တာ ရှိသလိုကိုယ်ကနေပြီးတာနှစ်သက်လို့ဖြစ်တဲ့သောမနာတောင်နာကြောင့်ဖြစ်တဲ့ဒုက္ခတွေလည်းများကြီးမှန်ပါဗျာဒါတွေကတို့ချုပ်ငင်းခြင်းဘယ်လိုလုပ်ရမလို့တတိထားတဲ့တတိနဲ့ရှိတတိနဲ့ရှုမှာမှန်ပါဗျာဟုတ်ဗျာ အဲ့တော့ဒုက္ခဒုက္ခကိုဒုက္ခလို့ထင်ပြီးပြောတယ်ဆိုရင်ဒီဟာဒုက္ခဟုတ်မဟုတ်သို့မဟုတ်ဒါဒုက္ခအဖြစ်ဟုတ်မဟုတ်အဲ့ဒါတို့ဒီတတိလေးနဲ့ရှုမှကြည့်ရမှာတင်လေဟဲ့မှန်ပါပါဗျာဒုက္ခထင်နေတာပြီတကယ်ဒုက္ခအဖြစ်ဟုတ်မဟုတ်တစ်ဖက်ကတကယ်ဟိုချွန်းလာတဲ့အဖြစ်မှုတို့ဒုက္ခဖြစ်တာလားသို့မဟုတ်ဒုက္ခကကြိုက်လို့ဒုက္ခဖြစ်နေတာလားဆိုတာဒီမှာတတိနဲ့တို့ရှုရမှာတင်ဗျာမှန်ပါပါဗျာခွဲခြားကြည့်ရမှာမှန်ပါပါဗျာတို့သူတည်တနာမှုဟာ သူ့တာခွဲကန်းတွေကိုရောက်လာတဲ့အရာဝတ္ထုကိုမှန်ဘလူးလေးနဲ့ကြည်နေတယ်လို့ထင်တယ်ဟဲ့မှန်ပါပါဗျာအဲ့တော့တင်းနံပါတ်မှန်ဘလူးနဲ့ကြည်လို့မပဲကွယ်ရင်သူ့ရဲ့အားကောင်းတဲ့နှစ်နံပါတ်ထင်တယ်ဟဲ့မှန်ပါပါဗျာအဲ့နှစ်နံပါတ်နဲ့ကြည်လို့မှမတွေ့ကြရင်၃နံပါတ်ထင်တယ်ဟဲ့မှန်ပါပါ၃နံပါတ်နဲ့မတွေ့ကြရင်၄၅၆၇၈၉သူတို့ထင်တယ်ဟဲ့မှန်ပါပါတို့မှလည်းညာတစ်ဆင့်သူ့လိုက်အားကောင်းကောင်းနဲ့တီးအောင်ပထမတတိကိုစနေအောင်မှတ်ပါမှန်ပါပါဟင်ဟင်တို့ဟာပေါ့ လက်မင်းဒုက္ခလေးလောက်တင်ရအောင်ပေါ့ဒုက္ခလေးနေသိမ့်လိုက်တာပေါ့မှန်ပါပါဗျာအတွေးရှိသွားရင်ဟိုမှာရှေ့ကျူဒုက္ခလာအောင်မယ်မှန်ပါပါဗျာဟင်အတွေးဒီနောက်ပြန်သွားလို့ရှိရင်နောက်ကျွေးတောင်းဒုက္ခလာအောင်မယ်မှန်ပါပါအဲ့တော့နောက်ကျွေးတောင်းနဲ့ရှေ့ကျူဒုက္ခမရောက်အောင်ဒီနေရာလေးတို့တတိလေးမျိုးနေအောင်ထင်တယ်မှန်ပါပါပြစ္ဆုတ်ပံတဲ့တဲ့မှာရှိတဲ့ဒုက္ခဒီပေါ်ကိုကြားအောင်တဲ့ဟဲ့မှန်ပါပါအဲ့တော့တို့တတိလေးကိုစမ်းမြောင်း စိတ်ပြီးတွေးလည်းမတွေးတော့အောင်ပြေးလည်းမပြေးတော့အောင်ထင်တယ်မှန်ပါပါစနေအောင်မှာမှန်နေလို့အမှန်မှအမှတ်တို့လို့ဆိုရင်မှန်ဘလူးနဲ့တို့အရာဝတ္ထုနဲ့တည့်သွားပြီထင်တယ်ဟဲ့မှန်ပါပါတို့သာလို့တော့ရှုပွဲနဲ့မှတ်စိတ်တည့်သွားပြီလို့ဆိုလို့ဟင်အဲ့ဒါကိုအရာဝတ္ထုကိုသူတေသနာပြုခြင်းနဲ့အရာဝတ္ထုနဲ့မှန်ဘလူးနဲ့တည့်သွားပြီလို့ဆိုလို့တယ်မှန်ပါပါ တမာတိလို့စာကသုံးလိုက်တာပေါ့မှန်ပါပါတို့တမာတိဆိုတော့စာစကားဖြစ်နေပါတယ်တို့မှတ်နေတဲ့ယောဂီများဆိုနာရာလေးပေါ် မှတ်ခြင်းလေဆိုရင်အဲ့ဒီနာရာလေးနဲ့မှတ်တာလေးနဲ့တွဲမိသွားရင်ဒါကိုသူတေသနာပြုခြင်းနဲ့အရာဝတ္ထုပေါ်မှန်ဘလူကမိတာထင်တယ်မှန်ပါပါဟေးအဲ့ဒါရှုခွဲနဲ့မသိတဲ့သွားခြင်းလို့ခေါ်မှန်ပါပါဟေးဒီတော့ဖြစ်နေပြီဆိုသူ့ဘောကိုစုလိုက်အားလေးနဲ့သုံးစိတ်ကအား အာထုတ်နေတဲ့အာထုတ်ခါတာယောဂီသည်စိတ်သာအားကိုအခြေခံသူ့ဆိုင်အားကိုအရန်ထားပြီးမှတ်ရတယ်ဟင်ဆိုင်အားကောင်းတော့ဆိုင်ပြီးပါဟင်ဟင်အဲ့တော့သူစိတ်သာအားလေးကအရာဝတ္ထုလေးနှစ်ခုပေါ့ရှုွယ်နဲ့မသိကလေးဆိုပါတော့ဒါအလားကြတော့ဟိုဘက်ဟိုပိဏခန္ဓာလေးနဲ့ဒီဘက်ပိဏခန္ဓာလေးကိုထပ်ပြရတာထင်တယ်မှန်ပါဗျာနှခမ်းလုံးနဲ့ခေါ်သလား အဲ့ဒါလေးပြီးတော့ဘီလေးနဲ့ထိပြီးထားရတယ်ခင်ဗျဒါမှဟိုတို့အချုပ်တဲ့ကာလကျတော့တည့်ရသွားမှာမဟုတ်ဘူးလားအဲ့တော့တို့ဒီပတိလိစာအားလေးကရှုခွက်နဲ့မသိကလေးကိုအများထပ်နေအောင်မှန်ပါဗျာသူကဖိပြီးသားမယ်အဲ့ဒါလေးတတိဆိုင်အားလေးနဲ့ကြည်မှတတိဆိုင်အားဖုတ်ဖောက်အားကောင်းတယ်လို့အတွင်းမှာရှိတဲ့အကြောင်းအရာကိုသိရတယ်မှန်ပါဗျာကိုတုတ္တတနာပြုလို့တာလေမှန်ပါဗျာနာရာလေးပြုတုတ္တတနာပြုနေအဲ့နာရာလေးဟာကောင်းသလားဆိုးသလားဟင် ဒါအဖိုးပြောတာကြည့်ကြည့်အောင်ပါလေသိရမှာပါဗျာအဲနာရာတွေကဒုက္ခလားဒုက္ခလားသိရမှာပါဗျာသိကြည့်အောင်ဟင်ဒုက္ခလို့ပြောမလားဒုက္ခလို့ပြောမလားဒုက္ခလို့ပြောမှာပါဗျာဟောမှာဒုမီလို့ပါဗျာကြာတဲ့ကုံမီးကြည့်ပါဗျာနာရာကြီးကိုဒုက္ခတဲ့ဒုက္ခပဲဆိုရင်မနေတော့ဘို့နာရာဒုက္ခလားဒုက္ခလားဒုက္ခပါဟုတ်ပါမလားဟင်ဒါရင်တက်တက်တာရလေးဆိုရင်ဒုက္ခလားဒုက္ခလား က္ခလို့ထင်တာပါဗျာဟုတ်ကလားမှန်ပါဗျာဓာတုပြောတာနော်မှန်ပါဗျာသုတိတနာပြုချင်မှန်ပါပါဓာတုတိတနာပြုအောင်မဟုတ်လားမှန်ပါဗျာဟင်သူဟိုအရိယာတွေဘက်ကဘုမဟုတ်သူတော်ကောင်းတွေဘက်ကကျင့်နေတဲ့ပုဂ္ဂိုလ်ကြီးကြတော့အဲဒီဒုက္ခကြောင့်ဒုက္ခကပွေတာမဟုတ်လားဟဲ့မှန်ပါဗျာဒုက္ခကတစ်ချက်ပဲတင်တယ်ဟဲ့မှန်ပါဗျာဒီလိုဆိုဒုက္ခကြောင့်ဒုက္ခပွေတယ်ဆိုရင်ဒုက္ခသည်တို့လိန်ကျွေးတဲ့ ဖြေပါမဟုတ်ဘူးလားမှန်ပါဗျာတွေ့လားသူလိန်နာပဲမိတ်ဆွေလာကြမလားကြားပါဗျာဟုတ်ကဲ့မှန်ပါဗျာပြီးတော့ဒီဒုက္ခသွားလို့ရှိနေလို့သူ့ကိုဒုက္ခလို့ထင်သူ့ဘောကိုမှီးပြီးလိုက်တာတော့မရှိဘူးလားရှိပါဗျာဟင်စိတ်မှီးလိုက်နေမှာပေါ့ဒီမို့တက်တက်တာပါလေးနဲ့လိုက်နေမှာရောမရှိနိုင်ဘူးလားဒီလိုတို့သူ့အကြောင်းချင်းရာကိုမြင်နိုင်မှာမမြင်ပါဗျာမမြင်နိုင်ဘူးတော့စိတ်ပြီးသူ့နေရာကိုကတ်ချင်မှကတ်တော့မှန်ပါဗျာကတ်ပြီးတိုင်အောင် ဖိဖိစီစီမရှိဘူးမေးပြီးလိုက်နေမှာမှန်ပါဗျာခံကောင်လေးမေးလိုက်တယ်ပဲဖြစ်မလားမှန်ပါဗျာဟင်အဲကိုသိကျင်တဲ့အကြောင်းအရာကိုသိမနိုင်ပါမလားသိနိုင်ပါဗျာဒီလိုဒုက္ခပြီးအမှန်တရားကိုဖုံးသောအရာဝတ္ထုမဟုတ်ဘူးလားမှန်ပါဗျာဟင်ဖို့မှန်ပါဗျာအဲဒုက္ခပြီးမှန်တရားကိုဖုံးတာဟောဒုက္ခဖြစ်နေတဲ့အချိန်ဒုစိတ်ကလေးပဲပြီးပြေးနိုင်နေတော့မပြေးနိုင်ပါဘူးပြေးခြင်းစိတ်ကောရှိသလားဟဲ့ဒုက္ခဖြစ်နေပြီအဲ့တော့ဒီခန္ဓာကမပြေးတော့ဘူးနာယနာတဲ့နေရာတုံပြေးတော့ဘူးဒီနာပဲပတ်ချလက် ဟင်ဒုက္ခဖြစ်နေတဲ့ချင်းသိပြနိုင်သေးလားပြောင်းမလားဖြင့်ဒါတော့ကောင်းတာရောရှောက်တွေးနိုင်သေးလားမတွေးနိုင်ပါဘူးအပြင်းကြီးရှောက်တော့ခူလာပြီးတော့ရှောက်တွေးနိုင်သေးလားမတွေးနိုင်ပါဘူးသူများအပေါ်မကြည့်နဲ့ထားပြီးကြည့်နဲ့ထားပြီးတော့တွေးနိုင်သေးလားမတွေးနိုင်ဘူးဒီလိုဆိုဟိုဒုက္ခကြီးဒီပေါ်ကိုတည့်တယ်ဟောမထားဘူးလားထားပါဘူးစိတ်ကလေးကိုတည့်တယ်လည်းပို့ထားနိုင်ပြီဗျမှန်ပါပါဟင်ပြီးတော့ဒုက္ခကိုဆွဲလန်းသူရှိသလားမရှိပါဘူး။တိုင်းတိဘောတာရတနာကောဝင်နေလားမဝင်နိုင်ပါဘူး။ဒါတာရတနာမဝင်နိုင်ရင်ဒုက္ခပြီးဒုက္ခတိုင်း တကယ်ဘဝရဲ့ဒုက္ခကိုသူလှန်ပြနေတာမဟုတ်ဘူးလားမှန်ပါဗျာအဲသူကအရှိရှိတိုင်းပြပြောတာပေါ့ဗျာမှန်ပါဗျာအဲ့တော့သူကအရှိရှိပြောတိုင်းပြောတာ ਨੇ ကိုကတကယ်ဒုက္ခကြီးကိုဒုက္ခဖြစ်အောင်လိမ်တဲ့ဟာ ਨੇ ဘယ်ဟာကမိတ်ဆွေတုံးဘယ်ဟာကရံလို့တော့တကယ်ဒုက္ခတိုင်းပြတာမိတ်ဆွေပါပဲဗျာဒုက္ခကရံလို့ပါဗျာကိုပဲ ਨੇ ကိုပဲ ਨੇ ဟင်ဟောဒုက္ခကရံလို့တဲ့ဟုတ်ဗျာဟင်ဟုတ်ဗျာဟင်ကိုပဲ ਨੇ တော့ ဟင်ဘယ်ဟာရံလို့တော့ဟဲ့ဒုက္ခရံပါဗျာဟောဟောကလေးတွေကဒုက္ခရံတယ်ဗျာအဖိုးကဒုက္ခရံတယ်ဗျာဟင်တိုင်းကြရမှာမလို့ဟဲ့ဟင်ဒုက္ခကဘယ်လိုလဲတော့မှာမှာလေးဟုတ်ကဒုက္ခရံတို့ဟုတ်ပြီအဲဒုက္ခတကမှန်းလေဒုက္ခရံတို့ဆိုတာမှားပါလားအင်းတိုင်းဒုက္ခကရံလာမိတ်ဆွေလား အမှန်မှန်နဲ့ပြောတာမိတ်ဆွေပါဗျာမိတ်ဆွေဟုတ်ပြီဟင်ဒုက္ခကဟိုတကယ်ဒုက္ခကြီးကိုလိမ့်ပြီးတော့ဒုက္ခရောက်ဆောင်းနေတာတက်ကြမလားမိတ်ဆွေလားမှန်ပါဗျာအဲ့ဒါကြည့်ရမယ်တော့ကဲဖို့ကိုဘက်ကကလေးကြီးကပြောတယ်တို့ဖို့ဘက်ကဟုတ်ကလားအေးမဲခွဲမဲခွဲမဲခွဲမဲခွဲသူယူကြကြမှာဟိုပါလေပြည်အောင်လေးနှလုံးပြည်အောင်လေးနှလုံးဟင်ကြောက်ခဲတဲ့လုံးဒီနဲ့မဲထဲရအောင် ဟင်သူတက်လို့ပြည်တော်ကြီးနှလုံးယူခဲ့ကြတာမှာတပတ်ကနေများမလဲဘယ်လိုတပတ်ကလိုက်နေခင်ဗျာကိုယ်ဘက်ကလိုက်မလားတော့အဖိုးနာလိုက်မလားခင်ဗျာဖိုးနာနေနေတာတပတ်လိုက်ဒုက္ခကိုဒုက္ခချင်းလေးနေတယ်ဟာဒါမှားတဲ့ကြောင့်လိုက်ပါပါကဲဟိုဒီနာရင်ကိုရှုံးသွားပြီဖိုးဘက်ကဘောဘယ်လိုဥပါဒ်တပတ်ကလည်းခင်ဗျာရာရှိလို့ရရှိလို့နော် မျက်နှာပဲထောင်ကဲတကယ်လားခုဗျာမဲပေးရခဲ့နေပြီထင်တယ်ဟိဟင်ဘယ်လိုလုပ်ပါလဲမဲပေးရခဲ့နေလို့ဟင်မင်းတို့မရတော့ပါဘူးလားဗျာဟင်မင်းတို့မရတော့ပါဘူးဟဲ့ဟင်အဖိုးနဲ့တူးနေပြီထင်တယ်ပြောလို့မကောင်းလို့နဲ့တူပါတယ်ဟင်ဟင်အဲ့တော့ဒုဘက်ကမြင်လိုက်လို့ရှိရင်တော့သူတေသနာမပြုတ်ရင်တော့ ဒုက္ခကိုပဲမိတ်ဆွေထင်ရတာကြီးတဲ့ဟာဟင်အဲ့တော့ဒီအငင်းပွားမှုဖြစ်နေလို့ရှိရင်သူ့ကိုသူ့တေသနာပြုရတော့ပြီမှန်ပါပါဗျာဒါငင်းပွားမှုတင်နေမှန်ပါဗျာဟင်ဟိုသူတော်ကောင်းနေတယ်နဲ့တို့ဘုဒ္ဓတင်နေပဲအဲ့ဒီနာမှာငင်းနေကြတာမှန်ပါပါဗျာနေစာနဲ့အာနေစာလည်းဒီတိုင်းပဲတင်နေဟိမှန်ပါပါဗျာဟင်ဒုက္ခနဲ့ဒုက္ခလည်းဒီတိုင်းပဲမှန်ပါပါပြီးတော့အနတ္တနဲ့အတ္တလည်းဒီတိုင်းပဲမှန်ပါပါငင်းနေကြတာတင်နေဟိမှန်ပါပါပြီးတော့ငါရှိငါမရှိဒီမှာလည်းငင်းနေကြတယ်တင်နေဟိမှန်ပါဗျာဟင် အဲ့ဒါတရားမမှုတို့မှာ၄မျိုးဖြစ်နေပြီမှန်ပါပါဗျာဒါကြီးပွားမှုကြီးတဲ့ထင်တယ်မှန်ပါပါငါရှိငါမရှိဒါလည်းကြီးနေကြမှန်ပါပါပြီးတော့မြဲသည်မမြဲဘူးညှိနေတယ်မှန်ပါပါဟင်သူကတော့မြဲသည်ပဲဟုတ်ပြီတော့ဟောနေတယ်ကမြဲဘူးသူထင်တယ်သူကကိုကြိုက်တာနဲ့သူကောင်းပြီသူတော်ကောင်းကဘယ်ဟာမှမကောင်းဘူးမှန်ပါပါသူထင်တယ်မှန်ပါပါဗျာဟင်ပြီးတော့ဒုက္ခကအဲကိုကိုကိုပိုင်ဟဲ့ကိုရထားတဲ့ပစ္စည်းတွေကိုပိုင်ဟဲ့သူထင်တယ် မှန်ပါဗျာထိုးပြီးတော့ဟောမကဘယ်မှမပိုက်ဘူးဟိမှန်ပါပါဗျာဟုတ်တယ်နဲ့မှန်ပါဗျာအဲ့ဒါနင်းနေကြတဲ့တို့တရားမမှုတွေပဲမှန်ပါပါဗျာဟင်အဲ့ဒါကိုတို့တရားသူရေးစစ်တယ်လို့ဗောဗျာတို့မဟုတ်သူတေသနာပြုတယ်လို့ဗောဗျာဒါလေးတတိဆိုင်အားလေးနဲ့ကြည်ရမှာမှန်ပါပါဗျာဟင်အဲ့ဒီဝေးပွားမှုကိုတို့ဒီစကားကနေညင်းရုံနဲ့ပြီးပါမလားပြီးပါဗျာဟင်သူများလေးလျှောက်ကြည့်နေဟောပြီးပါမလားအဲတို့ကိုတို့ကြည့်ရမှာမှန်ပါပါဗျာဟင်ဟင် ဒီဒုက္ခကိုချုပ်ငြိမ်းအောင်လေမှန်ပါဗျာပေါ်နေတဲ့ဒုက္ခကိုချုပ်ငြိမ်းအောင်မှန်ပါဗျာဟင်ငါနာရပြီဟိုငါပေါ့ငါနာတယ်လို့ငါနဲ့ပေါင်နေသွားတွဲမိရင်လည်းဒုက္ခရောက်မှာရောက်မှာပါဗျာပုတ်ကလာဟိမှန်ပါဗျာပြီးတော့ဒီခံစားနေရတာငါခံစားနေရတယ်လို့ဆုံးဖြတ်ရင်တော့မှန်ပါရောက်မှာပဲနော်အဲ့လိုဆိုတော့ဒီဒုက္ခရောက်မှာပဲထင်ရှိအဲ့တော့ဒီနာရာလေးနဲ့အဲငါနဲ့ပေါ့သို့မဟုတ်နာရာလေးနဲ့တိတာလေးကိုကိုယ်ဝပြာရဖြစ်သွား ရှုလိုက်တာနဲ့ငါရှိမရှိရတော့ရှင်းနေမယ်ခင်ဗျရှင်းပါဗျာဟင်နာရာလေးနဲ့သိတာလေးဒါနှစ်ခုရှိတာကိုမြင်သွားရင်ငါဘယ်နာမှရှိတယ်လေနာမတွေ့ပါဘူး။အေးနာတာတွေကလည်းနာတဲ့အတိုင်းလေ။မှန်ပါပါ။သိနေတာတွေကသိနေတဲ့အတိုင်းလေ။မှန်ပါပါဗျာ။ဟင်အဲ့တော့သူတွေ့နေလို့ဒီနာတာလေးရဲ့ဟာလေးကိုသေချာစိုက်ကြည့်လို့တခါဒီနေရာမှာကွက်ကနေနာလိုက်တယ်။မှကြည့်ဆဲကနေဆိုပျောက်သွားတယ်။မှန်ပါပါဗျာ။ကွက်ကနေဆိုနာတယ်။မှကြည့်ဆဲကနေဆိုပျောက်သွားတယ်။အဲ့ဒီသူ့ကိုမြင်မှရှိပဲနဲ့။ ရှိပါဗျာဟင်အမြဲမှရှိပဲနဲ့အဲ့တော့တို့ဒီနာရာလေးကိုမှတ်နေရင်မှတ်နေမှတ်တယ်သူဟာသူဟိုရည်စည်းကြောင်းပေါ်ကိုတိရ6ကလေးတစ်ခုပါသွားတယ်လို့ဒီမှာပေါ့မှန်ပါပါဗျာဟင်ဟုတ်ကလားဟိမှန်ပါပါဗျာအဲ့တော့ကောင်းတာသွားလဲရဲဘူးဗျာမရဲပါဘူးထိုးတယ်သွားလဲမြဲဘူးဗျာမမြဲပါဘူးပြီးတော့ပေးချာကြည့်လိုက်ဗျာနာရာလေးကြည့်လိုက်လဲပြက်နေတာတင်တယ်ဟိမှန်ပါပါဗျာ အဲမနာပဲနဲ့ခံကောင်းတာတွေကြည့်တော့ဟောပြတ်သွားတာပါဗျာအဲ့တော့အဲ့ဒီနှစ်ခုဒုက္ခနဲ့ဒုက္ခလို့ဆိုတာသူ့စာလို့တော့သူ့ဆိုတာကောင်းတာမှန်ပါဗျာခံကဖြူပြက်ပြက်နေတာမှန်ပါဗျာအဲ့တော့ကောင်းကောင်းလေးနဲ့ဖြူပြက်ပြက်စီနေတာကိုဒုက္ခလို့ခေါ်တယ်ဟုတ်မှန်ပါဗျာဟိုဒုကြတော့မကောင်းဘူးခံကသူ့ဖြူပြက်တာဒုက္ခဆိုတာမကောင်းတရားကြီးဖြူပြက်ပြက်စီပြနေတာအဲ့တော့ဥပမာပြရရင်ကွယ်ဒုက္ခဆိုတာကဆေးရုံမှာဟိုတို့နေသေးထုံသေးတာ မှန်ပါဗျာနေသေးထုံသေးပေးပြီးအခွဲစိတ်ခံရတာနဲ့တူတယ်ထင်တယ်ဟဲ့မှန်ပါဗျာအဲ့ဒါတော့နည်းနည်းတက်တာလိမ့်မယ်ထင်တယ်တက်တာပါဗျာခံလို့ကောင်းတာပေါ့မှန်ပါဗျာဟင်နေနေသေးပြီးလို့မေးနေလို့မတိကောင်းကောင်းတာလည်းရှိမှာပေါ့မတိကောင်းကောင်းတာဒါမျိုးလည်းထုံသေးပေးတာလည်းထုံထုံထုံထုံမှု ခွဲတာလေးကိုခွဲမှမသိလို့နာတာလေးနာမှမသိလို့ကောင်းတာလည်းရှိကောင်းရှိမှာပေါ့မှန်ပါဗျာဟုတ်တယ်ဟဲ့မှန်ပါဗျာအဲအဲအဲ့ဒါဒုက္ခပါအဲ့လိုပဲမှန်ပါဗျာဒုက္ခကြတော့သူ့နန်းလည်းကောင်းမှနေဟငါဆိုထပ်တော့ ဟိုထိုးကြခိုးကြရိုက်တာနဲ့ဟောမတူဘူးလားဟုတ်ပါဗျာဟင်အဲဒါကြာနေမှာသတိကြခွဲတာဟုတ်ကဲ့ဟုတ်ပါဗျာဒီပေါ့ရှင်နေနေပေါ့ပြည့်ပြည့်နေနေပြည့်ထင်တယ်ဟိမှန်ပါပါဗျာဟင်အဲတော့ခံရတဲ့တခါတဲ့အမရိပါလေးနေမှာထင်တယ်ဟိမှန်ပါပါဗျာအဲတော့အဲ့ဒီဒီလမ်းမှာခံရတဲ့ဟိုမကောင်းတရားဖြစ်သီးတာပဲဖြစ်ဖြစ်တူးဖြူတာပဲဖြစ်ဖြစ်ဒီဘက်ကကောင်းကောင်းလေးနဲ့ဆေးရုံကမိသေးလေးပေးတို့တို့တို့နေရာတွေကိုကြားနာနာလေးဟို ခွဲလို့သိလို့အဲ့ဒီဟာ နှစ်ခုရှိတယ်ရှိတော့ဒီဘက်ကဖေးရုံကဟာရောသူမိသေးထုံစီပြေတော့မခံရဘူးလားခံပါပါဟင်သူရောအနာဆိုမကြံရဘူးလားခံပါပါကိုဘက်ကလမ်းပေါ်ဟာကောအနာကောမကြံရဘူးလားဒီလိုဆိုရင်ဒုက္ခဖြစ်စေဒုက္ခဖြစ်စေနှစ်ခုလုံးဟာအနာတော့အနာကြီးတဲ့ထင်တယ်အနာကြီးပါဗျာဘုမို့ဒီနေရာပြက်သွားတာတော့ပြက်သွားတာကြီးတဲ့ထင်တယ်မှန်ပါပါဗျာအဖို့တရားကောင်းတယ်ဘယ်ဟာမှမကောင်းပါဗျာဟောဗျာတမျိုးဖြစ်ပါဗျာခုနတော့ဒုက္ခကောင်းဟင် ဟင်အဲ့တော့တို့ဒုက္ခတွေတွေဒုက္ခတွေတွေအပြည့်ကြီးတယ်ပဲတို့သိဒုက္ခနဲ့ဒုက္ခညီးမှုတို့သိလားမှန်ပါဗျာတရားလာလာကွာပြည့်ကြီးတယ်ပဲမှန်ပါဗျာဟင်အဲ့တော့ဒုက္ခကြီးတယ်ပဲပြည့်ကြီးတယ်ပဲဟင်အဲ့မပြတ်ပါနဲ့လို့တို့ဘသူကများတားလို့ရအောင်လဲမရပါဘူးအတ္တပဲမှရှိတယ်နတ္တာသူတဘောသူဖောက်မှန်ပါဗျာဒါမြင်သွားအောင်လို့ဒီလိုမြင်အောင်လို့ယူခိုင်းတာမှန်ပါပါအဲ့တော့ကိုယ်အကြောင်းကိုဒီလိုသိရင်သူများကဒီလိုပဲနေမှာပေါ့မှန်ပါပါဗျာဟုတ်ဒီလိုပါလဲဒီလိုနေမှာပေါ့ကိုယ်လိုကြည့်တယ်ပေါ့ လူဖြစ်ဖြစ်နာဖြစ်ဖြစ်အထက်ဘုံတက်လဲဒီလိုနေမှာတယ်မှန်ပါပါဗျာဟင်လူမှာလဲအဲလူလူနေပြီးလူလူတရားမှာပဲမှန်ပါပါဗျာနတ်ပြည်ရောက်တော့နတ်လူနေပြီးနတ်လူတရားအောင်မယ်တို့မြမဘုံတက်မှာပေါ့ဗျာဓမ္မပြည်နေနဲ့ဓမ္မလူတရားအောင်မှာပါဗျာဟုတ်တရားမှာပဲဗောအဲ့တော့အပယ်လေးဘုံမှာဆင်းရတာမလို့မှန်ပါပါဟင်မပယ်ရတဲ့လေးဘုံဘုံတွေလည်းဆင်းရတာပဲဗျာဆင်းရတာပါဗျာဟင်အဆင်းရမှာရှိတဲ့ပဲအဲ့တော့ဘယ်လိုလဲတို့ဒုက္ခမရှိပါဗျာဟင် အဲ့ဒါတို့ဒုတိယတရားပြုခိုင်းတာမှန်ပါပါဒီလိုပိုင်ပိုင်ကြီးပြီးသွားလို့ရှိရင်တုံးတော့တုံးမှာပေါ့ဆွဲဦးမလားဆွဲပါဗျာတုံးတော့တုံးမှာပေါ့ကံကြိုးလေးကံကြိုးလေးရှိနေသလားတို့တုံးအောင်ပဲတုံးပါပါဗျာအင်းပြီးတော့တို့ဘဝဆွဲမပြသမျှတို့တုံးပါအောင်ပဲတုံးပါပါပြီးတော့တုံးတော့တုံးမှာပေါ့မဆွဲဘူးမဆွဲပါဗျာအဲ့တော့အဝင်တနခါလိမ့်တာကိုပြုံးမပြတဲ့ပုဂ္ဂိုလ်ကအထွက်ဦးမဲတုတ်တော့မဲဦးမလားမမဲပါဗျာအဲကောင်းငယ်လို့လက်ခံထားတဲ့ပုဂ္ဂိုလ်ကဝင်တနခါလေးလို့ပြုံးကြလိုက်တာဗျမှန်ပါပါအထွက်ဦးမဲတုတ်ရင်မဲမှာမဲမှာပါဗျာ ဟင်ခုကအဝင်တနခါလုံးတာကိုပြုတ်မပြရင်အထွက်လဲအုံမဲတုတ်တော့မဲဖို့မလိုတော့ဘူးမလိုပါဘူးဟင်ဖြစ်နိုင်မှာမလားအဲ့ဒီနေရာဖြစ်နိုင်ပါပါဒီလိုလေးဒုက္ခချုပ်ငြင်းအောင်လေမှန်ပါပါဟင်ဒုက္ခချုပ်ငြင်းအောင်အထုံနိုင်မှာမလားအထုံရမှာပါဗျဟင်အဲ့တော့ဒုက္ခကချုပ်ငြင်းရင်လေဒီတတိပဲထင်တယ်မှန်ပါဗျတခြားလားနဲ့ရအောင်မလားဟိမရပါဘူးဗျဟင်မရပါဘူးအေးအဲ့တော့ ဒုက္ခကချုပ်ငင်းခြင်းလေတဲ့ဒီတတိနဲ့ရှုမှတ်တဲ့လမ်းကလို့တခြားလမ်းမရှိဘူးမရှိပါဘူးဗျာဟင်တဲ့ဒီလိုပဲသွားရမှာတဲ့ဗျာမှန်ပါပါဟင်အဲ့တော့သူဖရာလက်ထက်ကထင်တာပါပဲကွမိသားစု9ယောက်ရှိတယ်မိဘနှစ်ပါးပေါ့လေမိဘနှစ်ပါးကသားလေးတစ်ယောက်မွေးဖွေးမတစ်ယောက်ရပေါ့အဲ့ဒီကမွေးတော့မိတစ်ယောက်ရပေါ့9ယောက်နေကြတယ်တို့ရွာတွေရွာမှာ အဲ့တော့သားဖြစ်သူကလေထုံရတယ်ဟင်တော်ထုံတာငါတော်တာတို့လေထုံရမှာပဲမဟုတ်ဘူးမှန်ပါဗျာဟင်အင်းအဖေဖြစ်သူကတော့သားနောက်ကနေကြလိုက်ပြီးတော့လေကြားလျှောက်တဲ့လုပ်ငန်းတို့တောင်းရထားတို့လုပ်ရတယ်ဗျအမေဖြစ်သူကလည်းမိစားတော့ပြီးဒီကိုလာပြီးတော့လေကြားထဲမှာပဲအလုပ်လုပ်ရတယ်ဗျချွေးမဖြစ်သူကလည်းစားတော့ပြီးကလေးလေးနဲ့ဒီကိုလာရတယ်ဗျအဲ့တော့သားဖြစ်သူကမနဲ့ကိုသွားထုံဗျ ထုံးပြီးတော့တို့ထုံနာတဲ့အချိန်ရှိသေးတယ်လေဟိုကတော့ပေါက်ဖွင့်နေတဲ့နေရာဖွင့်ရမလို့ပိတ်ကဲပိတ်တဲ့နေရာပိတ်ရမလို့ပြီးတော့ဘယ်လဲမှာကြီးနေနာထားရမယ်ဘယ်လဲမှာဟိုရေခံဖြစ်ထားရမယ်ဒီလိုကောရှိသေးတယ်လေအဲ့ဒါတွေလိုက်လို့ရင်းနဲ့တို့မပွေးကြိုက်တဲ့ခေါ်မှာပေါ့ပိုးထီတော့အဲ့တော့အဲ့ဒီလက်ကလေးမျိုးမှာပဲပေးရောတယ်လားဟုတ်ဟင်အဲ့မွေကြိုက်တယ်ဆိုတော့အစိတ်ပြင်းထန်ပြီးပြီမှာဟုတ်ကလားဟုတ်ဟင်အဲ့ဒါဆိုဒုက္ခထင်တယ်ဟိဒုက္ခပါအေး အဲ့တော့ဖေဖေသူကနေ့မနက်ခင်းဆိုပါတော့လေမစားခင်လေးလာတွေ့ဟင်းဒီကောင်ကြီးပေးနေပါလားဒါပဲတဲ့ဒါပြီးပြပြအောင်သူလုံးဆရာဆရာသွားလို့ပြီးပြီးတော့ဆုံးသွားဟုတ်ဘူးဟင်တားတရားနဲ့သူဆုံးသွားပြီပြီးတော်လေးကြတော့တခါအမေကလာဗျာပြောတဲ့တောင်းလေးနဲ့ ဒီလောက်ဆရာဆရာတွေလေတော့လုပ်ဖို့ပေါ့လေအဲ့တော့တားဖြစ်သူကဟိုမှာလက်ကလေးရိုးမှာမဲလို့တူးလို့ပေးတယ်ကြည့်ဟင်းဒီကောင်းလေးပေးနေပါကိုပြီးဒါပဲတဲ့ပြင်းဖို့ဟင်တက္ကမင်းအဖြစ်သူကလည်းကလေးလေးဟိုဟိုခတိခွာခေါ်မှာပေါ့လေအဲ့ဒါလေးနဲ့သူဟိုလင်ယောက်ျားစားဖို့သမင်းတောင်းလေးရွက်လို့တဲ့လာ အဲလာတော့ဒီနာကျတော့သမင်းတော်မလေးသူပင်အောင်ချပေါ့လေသူတဲစီတဲဒီပေါ်ချပေါ့လေချပြီးအဲ့နာသွားဟင်းဒီလူကြီးတေးနေပါလားပြီးရောဗျာတေးတော့ဖုံသွားကူဒီလာမေးဒုက္ခဒီမှာတွေချုပ်ငိမ့်သွားပြီမှန်ပါပါဟင်တော်ပြီးတော့ဖုံသွားတာဗျာအဲ့တော့ဟိုကတရားမင်းကြီးကမနေတာဘူးတာလူကလာကြောက်ဖြာတင်းအဲဘာလူကလာကြောက်ဖြာတင်းတယ်ဆိုတော့ကြောက်ဖြာကတော့မတင်းပါဘူး ကြောက်ဖြာကတော့ကြောက်ဖြာပါလူပြည်အကြောင်းကိုတည်င်းသိကျင်လို့ရှိရင်အဲ့ဒီကြောက်ဖြာပေါ်သွားထိုင်နေကြောက်ဖြာပေါ်သွားထိုင်လို့သူ့စိတ်ကနာမကျင်ဘူးဖြစ်နေလို့ရှိရင်ဒါလူပြည်မှာတခုခုထူးနေပြီဆိုတာသူသိသွားမှန်ပါပါအဲ့တော့ဘာဘာလေးကိုကြည့်တော့ဟောကြည့်စမ်းဟိုမိသားစု၄ယောက်ဟိုမိသားစု၅ယောက်တယောက်တည်းကဟို၄ယောက်ကမတုံတော့ဘူးသူဒုက္ခချုပ်ငြိမ်းနေတာထင်တယ်မှန်ပါပါဟင် တောကဆိုတဲ့ဆိုရင်ညီမရှိမလားမရှိပါဘူးသတိဒီဝါကောမရှိပါဘူးဒုက္ခဆိုတဲ့ကိုဆင်းရဲမှုကောမရှိပါဘူးဒေါမနတာဆိုတဲ့စိတ်ဆင်းရဲမှုကောမရှိပါဘူးဥပါယတာဆိုတဲ့ဟိုငိုလို့မရရှိလို့မရကြောင်းတောင်းတောင်းကောမရှိပါဘူးရှိတော့ချုပ်ငိမ့်နေတာအဲ့တော့ငါသွားပြီးစုံစားဦးမှာပဲဆိုလူရောင်ဆောင်လာတဲ့လူရောင်ဆောင်လာပြီးတော့ကိုသူ့အဖေကိုမေးတယ်ဟာဒီသေးနေတဲ့လောင်းကဘုသူ့သားတော်ကျုပ်သားဗျာတော့ ခမည်းသားလို့ဆိုရတာခမည်းကခမည်းနဲ့မွေးတဲ့သားလားသို့မဟုတ်ခမည်းမရပါသားလားခမည်းဒီတိုင်းသားတယောက်ဒီတာကိုကြည့်နေနေရောအဲ့လိုမေးတယ်ခမည်းမရပါသားမို့ဒီလို ATA စနဲ့နေနေမလားပေါ့ဒီလိုမေးတာပေါ့လေမှန်ပါပါအဲ့တော့မဟုတ်ဘူးတဲ့ကျုပ်သွေးရင်ကျုပ်ကမွေးထားတာသို့တော့သူသားအဖြစ်နဲ့တက်ရှိထင်ရှားကြည့်တော့မှကျုပ်ဖိတ်၏တဲ့တာဝန်ရှိတယ်တဲ့ ဟုတ်ကလားမှန်ပါဗျာတာဝန်ရှိတဲ့အတွက်အဖေတာဝန်တွေအကုန်လုပ်ပြီးပြီတဲ့အဲ့လိုကျုပ်လုပ်ပြီးထားရတာနဲ့ကျုပ်တာဝန်ကြည်ပါရဲ့နဲ့သူ့ကိစ္စရှိလို့သူကြမ်းတာကျုပ်နဲ့ဆိုင်ဘူးတဲ့ဟုတ်မှန်ပါဟင်ဘယ်လိုတော်ရင်နေရာကြမှန်ပါဟင်ဟင်ဒါကအဲတရားမင်းကဟိုအဖွားစီသွားပြန်ဟောပေါ့အဲအဲ့ဒီဟိုလက်ကင်းရုံးမှာပေးနေတာကအဲ့ဒါခဏသူ့တာတော့မေးတယ်အကျုပ်သားပေါ့ ဟင်အဲ့ကျူတာခမည်းပါလို့ဟာဖြစ်တာခမည်းအဲ့ဒီဟာကခမည်းနဲ့ရတာဟုတ်ကလားလင်ပါသားမဖြစ်မနေဘူးလားဟုတ်တော့ခမည်းဒီလောက်ပါတယောက်သေးတော့80 80ခဏပါလို့နေနေဝေးပြာရောဟုတ်ကလားအဲ့တော့မဟုတ်ဘူးမောင်ရဲ့တဲ့လာတော့မှလည်းငါကသူ့ကိုလာပါလို့ခေါ်ခဲ့ဘူးတဲ့ဟင်သူ့ကံကြောင့်တရားအတိုင်းငါစီလာတာအဲ့ငါစီလာတဲ့အတွက်ငါလည်းသူ့တတိတန်နေယူခြင်းကစားပြီးတော့သူ့ကိုယူရခဲ့ရတယ်တဲ့ အဲ့ရတဲ့သူ့ကိုဟိုချမ်းချမ်းသာသာလည်းငါမွေးပြီးကြရတယ်တဲ့မွေးပြီးနောက်ပိုင်းလည်းသူ့ကိုငါပိုးမွေးတယ်လို့လည်းထပ်မွေးကြရတယ်တဲ့အဲ့ဒါပြင်းမျိုးကျတိုက်ကျိုးမှာသာတော့ငါမိကုန်ကိုတရားကုန်ကြည်အောင်လုပ်ခဲ့ပြီတဲ့အဲ့တော့ပြန်တော့လေသူကိစ္စနဲ့သူပြန်လာငါနဲ့မဆိုင်ဘူးတဲ့ဟုတ်ခင်ဗျခင်ဗျကိုနေရာကြတာတဲ့ခင်ဗျအဖို့ဟောရဖို့မော့ချင်အဖို့ဟောဟင်ဟောရဖို့ဘူးမီလို့မရတော့ဘူးဟင် ဒါနဲ့တခါဟိုသမီးဖြစ်သူသွားမိတယ်ဒါကခဏနဲ့ပါတော်မယ်အဲကျုပ်နေယောက်ျားအဲခဏနေယောက်ျားဖြစ်တာဒီမှာယောက်ျားတစ်ယောက်လုံးတင်ကြခဏဒီတိုင်းကြီး ADA စနေနေနေနေအဲ့ဒါဘာဖြစ်လို့တော့ခဏဒီယောက်ျားတင်နောက်တစ်ယောက်ကလူချင်းလို့လားလို့သွားတယ်ဟုတ်ဘူးသူသက်ချီထင်ရှားရှိစဉ်ကာလတုန်းကသူဒီနေယောက်ျားနေရာဖြစ်တဲ့အတွက်ကျမဒီဟိုမရနေရနေဟိုတရားကြည့်အောင်အကုန်လုပ်ခဲ့ပြီးပြီတဲ့ အဲ့လိုဟိုတရားကြည့်အောင်လုပ်နေပါရဲ့နဲ့ဒီကြားထဲကနေသူသွားတာကျမနဲ့ဆိုင်ဘူးတဲ့ဒါမှမဟုတ်ကျမအေးဆေးဆေးနေတယ်ဟုတ်ကလားအဲ့ဒီမှာပဲကြားမင်းကဘာလို့ခေါ်ပြီးပြန်လဲဒုက္ခလေးတွေချုပ်ငိမ့်နေကြတာတဲ့မှန်ပါပါဟင်ဟိုတရားတဲ့မပူတာတဲ့နဲ့ဟိမှန်ပါပါဟင်ဝတရားတော့ဝတရားတိုင်လုပ်တယ်သူတော့ဝတရားတော့မပူတော့ဟောသူတို့ဒုက္ခလည်းဖြစ်ဘူးဗျာဒုက္ခလည်းဖြစ်ဘူးဗျာဒေါမနတာလည်းဖြစ်ဘူးဗျာ ဒီလိုနေနေတာကနောက်ကရှုမှတ်ခဲ့တဲ့တတိတွေကအားမဟုတ်ဘူးလားမှန်ပါပါဗျာတတိမရှိတဲ့ပုဂ္ဂိုလ်ဒီလိုနေနေပါမလားမနေနိုင်ပါဘူးဗျာပြီးတော့တတိမရှိတဲ့ပုဂ္ဂိုလ်အမှန်တိသိနိုင်ပါမလားမသိနိုင်ပါဘူးအမှန်တိမသိတဲ့ပုဂ္ဂိုလ်ကဒီတိုင်းမနေနိုင်ဘူးမှန်ပါပါဗျာဟင်တတိရှိတဲ့ပုဂ္ဂိုလ်အတိရှိပြီဗျာအဲအတိရှိတဲ့ပုဂ္ဂိုလ်အမှန်တိသိတယ်ဗျာအမှန်တိတိတဲ့ပုဂ္ဂိုလ်ကလောကတာနဲ့တွေ့တော့ဒီလိုတိတိခံနိုင်တယ်မှန်ပါပါဟင်ဟင်ဒီလိုဆိုးတာနဲ့တွေ့တယ်တိခံနိုင်ရင် ကောင်းတာနဲ့တွေ့တော့ဟောတုံလို့ပါဦးမလားတုံလို့ပါပါဗျာဟင်အဝင်တနခါလေးနာပြုတ်မပြရင်အထွက်ဦးမဲတုတ်တာလည်းမမဲ့ပါဘူးမမဲ့ပါဗျာအထွက်ဦးမဲတုတ်တာကိုမေ့မပြရင်လည်းအဝင်တနခါလိမ့်ရင်လည်းပြုတ်မပြပါဘူးမပြပါဗျာဟုတ်ကလားဟိမှန်ပါပါအေးအဲ့လိုဖြစ်အောင်လို့တရားအားထုတ်တာမှန်ပါပါဟင်ဟိုကြောင်းထဲမှာတင်မတုံလို့ရုံနဲ့မရဘူးမှန်ပါပါဟင်ဥပုသ်ဆောင်မှာမတုံလို့ရုံနဲ့မရဘူးမရပါဘူးအဲ့လိုလောကတံဖြစ်တဲ့ရွာထဲမှာ တို့လောကီနယ်ပယ်မှာအင်းတို့အာယုံခံစားရင်ကဒီလိုဒုက္ခဒုက္ခလေးတွေတွေ့ရင်ချုပ်ငင်းရအောင်လို့ဒီတရားအထုတ်တာမှန်ပါပါဟင်အဲ့တော့တို့အကြောင်းနဲ့မှာတော့ဟုတ်တယ်ပေါ့ဗျဒုက္ခမှတွေ့ပဲနဲ့ဟင်အဲ့ဒီချိန်တော့တရားရတယ်ထင်တာပေါ့ဗျအဲ့လိုတွေ့တဲ့ကာလကိုမတုံလုံးမှဒုက္ခကချုပ်ငင်းမှတို့တရားရတယ်လို့ပြောရမှာဗျတို့မို့တရားရှင်လို့ပြောရမှာဗျကဲပဲနဲ့တို့တရားရှင်တွေပဲတော့ဖြစ်ကြမှာတော့ဟင် အောင်ကြိုးစားမှာပါဟင်အဲ့ဒီဒုက္ခကချုပ်ငင်းအောင်ဘယ်တော့လုပ်လို့ဖို့ဒုက္ခကချုပ်ငင်းအောင်ဘယ်တော့လုပ်မှာတော့ဟုတ်ကဲ့တိုင်းပဲတို့ပြန်ကြဒုက္ခကြီးလွတ်ပြီဆိုဘုံနဲ့မောင်းနဲ့လိုက်ဖို့မှာပေါ့ဟင်မှန်ပါဘုနေမှာလားဘုရမှာပါဘုလေသားနာအေကြီးတွေ့နေဘုလို့ဟာဒီကောင်ကြီးဒါနဲ့ပြီးပြီလားချင်းမကိုင်းလားမကိုင်းလားကိုပြလို့ဘုရောဒီတို့ဘုရော အေးအဲ့လိုကိုဒုက္ခကချုပ်ငင်းနေအောင်လုပ်ရမယ်ဒီလိုဒုက္ခကချုပ်ငင်းဖို့ဆိုတာဒီရှုမှတ်တဲ့လမ်းကလို့လို့တခြားလားမရှိဘူးလို့ဆိုလို့တယ်မှန်ပါပါအေးအဲ့ဒီတိုင်းအားထုတ်ကြမှန်ပါပါကဲဒါသာဆိုသာသာသာ